တတိပဋ္ဌာန်များအထုသူများအတွက်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကအာရိတံတကထာကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်တ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်ဆိုတဲ့ သတိပဋ္ဌာန်တရားပွားများအားထုတ်သူများရနိုင်တဲ့အကျိုးအာနိသန္တာအဲဒီအကျိုးအာနိသန္တာကိုမြတ်စွာဘုရားကတကယ်အာမခံချက်ခိုင်ခိုင်မာမာပြီးပြီးတော့ကိုမြတ်စွာဘုရားဟောတာဘုရားရှင်ကိုယ်တော်မြတ်ကြီးကတကယ်ကိုအာမခံချက်ငါဘုရားရဲ့ ဟောကြားထားတဲ့ဒီတတိပဋ္ဌာန်တရားကိုသာရိုးရိုးသေးသေးနဲ့ရှင်းပြပွားများအားထုတ်လို့တတိတမာတိပညာဆိုတဲ့ဉာဏ်အားတွေတတိအားတွေတမာတိအားတွေပညာအားတွေပြည့်စုံလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အလွန်ကြာလှမှာခုနှစ်နှစ်ပြန်အားထုတ်ရမယ် ခုနှစ်နှစ်လောက်အားထုတ်မယ်ဆိုရင်မင်းမြတ်စွာဘုရားကယဟန်တော်ရှိအောင်ဖြစ်နိုင်တယ်ဘယ်လောက်ရှိအောင်ဖြစ်နိုင်လဲယဟန်နာဖြစ်ပြီဆိုရင်တော့ကိလေသာတွေအားလုံးအကျွင်းမဲ့လို့ပဲပြတ်တတ်နိုင်ပါကိလေသာတွေအားလုံးအကျွင်းမဲ့ပဲတတ်နိုင် အဲဒီလိုကိလေသာတွေလုံးဝကျင်းစင်သွားပြီဆိုရင်ကအဲဒီပုဂ္ဂိုလ်ဆင်းရဲအားလုံးကုန်ငြိမ်းပါပဲ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်တရားအားထုတ်ရင်ခုနှစ်နှစ်လောက်အားထုတ်ရုံနဲ့သန္တရာဆင်းရဲခန္ဓာဆင်းရဲတွေလုံးဝကင်းငြိမ်းသွားပြီဆိုရင်တော့ဒီတရားတွေဟာအာထုတ်ထိုက်သလားအာမထုတ်ထိုက်ဘူးလား တကယ်ကိုအားထုတ်တတ်တဲ့တရားတွေပါတကယ်ကိုအားထုတ်တတ်တဲ့တရားတွေပါဒီတိက္ခာတရားတွေအားထုတ်နေတဲ့ပုဂ္ဂိုလ်ကြီးဟာဘုန်းကြီးသောသောပိုင်းကလည်းပဲရနိုင်တဲ့ဂျူခုနှစ်မျိုးကိုဘုန်းကြီးဟောကြားရပါအကျိုးခုနှစ်မျိုးကိုလည်းဟောကြားခဲ့ပါတယ်ဒီမှာလည်းမြတ်စွာဘုရားကအာနိတတကထာဆိုတဲ့နေရာဖြစ် သီးသန့်ဖွင့်ပြပြီးတော့ဟောကြားတယ်အလွန်ကြာရင်ခုနှစ်နှစ်ပါကွာခုနှစ်နှစ်လောက်အားထုတ်ရင်ကိုပဲရဟန္တာဒီအောင်ဖြစ်နိုင်ပါမယ်တကယ်ဉာဏ်ချင်းမြတ်တဲ့ပုဂ္ဂိုလ်မျိုးပါရမီနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်မျိုးဆိုရင်ခုနှစ်ရက်ပဲဘယ်နှစ်ရက်လဲခုနှစ်ရက်ပဲခုနှစ်ရက်လောက်ဝဲမှာပဲဘုန်းကြီးတို့ကိလေသာအလုံးကိုခံရမှရှိအောင်ဖြစ်နိုင်တယ် အဲ့ဒီလိုယဟန္တာဖြစ်အောင်ဖြစ်နိုင်ကြိုးစားတဲ့အခါမှာတော့ဖြစ်ဗလ၅ပါးပြည့်စုံမှုတော့လိုအပ်တဲ့ယုံကြည်လို့ပုံ၅ပါးတရားဝရိယသတိသမာဓိပညာဒီ၅ပါးလိုအပ်တယ်တရားတရားဆိုရင်ယုံကြည်မှု ဘုရားတရားသံဃာယနာသုံးပါးရဲ့ဂုဏ်ကိုယုံကြည်မှုဆိုရသလားလိုအပ်တယ်။နောက်ပြီးတော့မိမိအားထုတ်နေတဲ့တရားပေါ်မှာအထူးအဖြင့်ယုံကြည်မှုဒီတိပ္ပဏတရားတွေကိုမိမိဆရာသမားရဲ့ညွှန်ကြားချက်အတိုင်းရိုးရိုးသေးသေးလိုက်နာပြီးတော့ ကျင့်သုံးအားထုတ်မယ်ဆိုရင်တကယ်ကိုဆင်းရဲငြိမ်းနိုင်တယ်ဆိုတာကိုယုံကြည်ရမယ်။အဲဒီလိုယုံကြည်မှုတရားတွေအားကောင်းလာပြီဆိုရင်တော့ကြိုးစားအားထုတ်မှုဆိုရဲဝရိယတွေရောအာမကောင်းလား။ယုံကြည်မှုအားကောင်းရင်ဝရိယအားကောင်းလား။ဘုန်းကြီးတို့အခုယောဂီပုဂ္ဂိုလ်တွေသိတာရှိတယ်လို့ရှိရင် တရားတရားအားကောင်းတဲ့ပုဂ္ဂိုလ်ဟာကြိုးစားတရားထုတ်တဲ့ပုဂ္ဂိုလ်ဤကတရားတရားအားကောင်းတဲ့ပုဂ္ဂိုလ်ယုံကြည်မှုအားကောင်းတဲ့ပုဂ္ဂိုလ်ဟာကြိုးစားအားထုတ်မှုဝိရိယနဲ့လွန်ကြိုးစားတာဝိရိယအားကောင်းတာကြိုးစားအားထုတ်မှုဝိရိယအားကောင်းပြီဆိုရင်ချွတ်မှတ်နိုင်မှုဆိုရယ်တတိအားရောမကောင်းဘူးတတိအားရောကောင်းတာ ဝိရိယအားကောင်းတာနဲ့ရှုမှတ်နိုင်မှုဆိုတဲ့တတိယရှုမှတ်နိုင်မှုဆိုတဲ့တတိအားကြီးကောင်းပြီဆိုရင်အဲ့ဒီမှာတည်ကြည်မှုဆိုတဲ့သမာဓိအားရောမကောင်းဘူးလားဟောဘုန်းကြီးပြောပြောနေတယ်လေယောဂီတို့မိမိစိတ်လေးကိုမိမိရှုမှတ်တဲ့အာယုံပေါ်မှာနေအောင်ပထမကြိုးစားနေပြီဆိုရင်ကြာကြာနေအောင်ကြိုးစား အဓိကတော့တတိယကိုသမာဓိများများရအောင်ကြိုးစားခိုင်းတာသမာဓိတရားတွေတက်တာအားကောင်းစွာရပြီဆိုရင်သိမှုဆိုတဲ့ဉာဏ်ရုပ်ကိုရုပ်တန်နာမ်ကိုနာမ်တန်မမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာကိုဆင်းရဲတဲ့အတိုင်းကိုယ်လိုတိုင်းမဖြစ်တာကိုမဖြစ်တဲ့အတိုင်းသူ့သဘောတိုင်းလေးသူ့ အဲဒီလိုသိမှုဆိုတဲ့ဉာဏ်ထက်မလားတော်မလားညာဒါကြောင့်ဘုန်းကြီးတို့အဲဒီလိုဉာဏ်နဲ့ထက်ပြီဆိုရင်တော့ဒီဝိပဿနာဉာဏ်အားရင့်ကျက်ပြည့်စုံပြီဆိုရင်မဲစင်စစ်ကိုစင်စစ်ဆက်ရအောင်ဒီကိလေသာအသောပုံခံယဟန္တာကြည့်အောင်မဖြစ်နိုင်ဘူးလားတည်ပြီးတော့ဘုံ၅ပါးပြည့်စုံဖို့မလိုအပ်ဘူးလားဒါကြောင့်ဗလ၅ကြံပြည့်စုံရန် အမှန်လိုအပ်သည်တဲ့ဒီဒါလေးကိုဆိုကြည့်မယ်နော်ဗလငါတံပြည့်စုံယံအမှန်လိုအပ်သည်ဗလငါတံပြည့်စုံယံအမှန်လိုအပ်သည်

သူ့ကိုတကားတူကနေပြီးတော့တကားကြီးတူကလျှောက်တယ်ရှင်ဘုရားရှင်ဘုရားခန္ဓာကိုယ်ကလည်းတိတ်ကွေးလိုက်တာခန္ဓာကိုယ်ကလည်းတိတ်ကွေးလိုက်တာအဲတော့ရှင်ဘုရားဒီလောက်ခန္ဓာကိုယ်တိတ်တိတ်ကွေးကွေးလေးနဲ့ဒီပိဋကသုံးပုံကြီးကိုရှင်ဘုရားဘယ်လိုလုပ်ပြန်နိုင်ပါလဲတဲ့ရှင်ဘုရားအဲတော့ရှင်ဘုရားလျှော့ပါတော့တယ် အဲ့ဒီကမှာဘုန်းကြီးကဗာပြန်ပြောလိုက်လေဆိုတော့တိပိကဆရာတော်ဘုရားကြီးအမေရှိတယ်ဘုန်းကြီးကတခါကြီးဘုန်းကြီးမှဒီခန္ဓာကိုယ်ကိုအားမရှိပေမဲ့ဒီအားတွေရှိတယ်တဲ့ဒီဗလဆိုတဲ့ဒီဘုံ၅ပါးချုပ်မှာအပြည့်စုံရှိတယ်တက္ကဘူဝရိယဘူတတိဘူတမာတိဘူပညာဘူဒီဗလ၅ပါးရှိတယ်ဒါကြောင့်ချုပ်အောင်ကိုအောင်ရမယ်အဲ့တော့ဘုရားကြီး အဲဒီဘုံ၅ပါးဥသိပလ၅တာဥသိပြီးတော့ကြိုးစားအားထုတ်ပါပိဋကသုံးပုံနှုတ်ကိုပြန်ဆိုနိုင်ပါလေရေးပြီးဖြေဆိုနိုင်ပါလေဖြေဆိုတဲ့နေရာမှာလည်းပဲတကယ့်ကိုဝိသိတ်အထူးပြန်တဲ့နေရာမှာလည်းအထူးအထောက်မှကင်းငင်းနေပြန်ပါဖြေတဲ့နေရာမှာလည်းအားလုံးဟာတစ်ခါလည်းအမှတ်တရညာလုံးပြည့်ဒါလို့ရည်ပြည့်အောင်ဖြေဆိုနိုင်ပါဒါကြောင့် ဒီပလန်၅တန်ပြည့်စုံရင်ဘုန်းကြီးတို့ယောဂီများရောဒီလူကျင်တဲ့တရားကျမ်းနိုင်ကလားမရနိုင်ဘူးလားတရားနိုင်ပြီဒါပဲတို့နေတဲ့ဘုန်းကြီးတို့ယောဂီများကနည်းနည်းလေးအကြောင်းလေးဆိုတာလေးအကြောင်းလေးတစ်ခုပေါ်လာတယ်ရှင်မဘုဒ္ဓကိုပြန်ပါပဲနောက်ဆုတ်ဖို့ပဲတခုခုလေးအကြောင်းမပေါ်လဲပေါ်လိုက်ရင်နောက်ဆုတ်ဖို့ပဲအဲဒီလိုကြီးတယ်ဆိုတော့ ဒီပုဂ္ဂိုလ်ဘယ်လိုမှအောင်မြင်နိုင်ကြမရှိဘူး။ဒါကြောင့်ဘုန်းကြီးမိမိရဲ့ဒီရွယ်ချက်တွေဆုံးဖြတ်ချက်တွေတရားနဲ့ဆက်ပြီးတော့ငါရအောင်ကြိုးစားမယ်လို့ဆုံးဖြတ်ချက်ချထားရင်ဘယ်တော့မှဒီဆုံးဖြတ်ချက်မပြင်းနဲ့တော့ဘာအကြောင်းကြီးပေါ်လာလို့မှမပြင်းနဲ့တော့အဲ့ဒီပုဂ္ဂိုလ်ပြင်လိုက်တဲ့တရားနဲ့တည်းနောင်ဘာပဲလုပ်လို့အကြောင်းတစ်ခုပေါ်လာတဲ့ဒီပုဂ္ဂိုလ်ကနောက်ဆုံးသွားတာ ယ်တော့မှအောင်မြင်အောင်မလုပ်နိုင်တော့ဒီပုဂ္ဂိုလ်ဟာအောင်မြင်တဲ့ပုဂ္ဂိုလ်ပဲတော့မှမဖြစ်တော့လောကီဘက်ကလည်းမဖြစ်နိုင်တော့လောကုတ္တရာဘက်ကလည်းမဖြစ်နိုင်ဘယ်ဘက်ကမှမဖြစ်နိုင်တော့ဒီပုဂ္ဂိုလ်ဟာအငြင်းတန်းအကြောင်းတစ်မျိုးမျိုးကြုံတိုင်းကြုံတိုင်းကိုယ်ကနောက်ပြန်ပြန်တော့သွားနောက်ပြန်ပြန်ဆုတ်သွားကိုယ်ရင်ဆုံးဖြတ်ချက်တွေကိုပြင်ပြင်သွားတဲ့ပုဂ္ဂိုလ်ဒါကြောင့်အခုတရားလို့လုပ်ပြီဆိုရင်တဏ္ဍာအကြောင်းအရာနဲ့တော့အောင်ဆုတ်လိုက်နေတယ် ဇွဲနဲ့ကြိုးစားလို့အောင်မြင်သွားရင်နောက်လောကီကိစ္စတွေဆောင်ရွက်တိုင်းဆောင်ရွက်တိုင်းအောင်မြင်အောင်ဗာအတားကြီးပဲတားကြီးတားကြီးဘယ်တော့မှနောက်ဆုံးတော့ဒီပုဂ္ဂိုလ်ကအမြဲတမ်းအောင်မြင်အောင်ကြိုးစားကြိုးစားတဲ့အတိုင်းနဲ့အောင်မြင်မှုမရနိုင်ဘူးလားမရနိုင်ဘူးအဲကြောင့်ဘုန်းကြီးတို့ယောဂီများဒီဘုံ၅ပါးကုသီပလန်၅ပါးကုသီပြီးလို့ကြိုးစားပါကြိုးစားရင်ရသော်ဗျာကအဲ့လိုကြိုးစားတဲ့ပုဂ္ဂိုလ်ကိုအလွန်ကြာမှ9နှစ်ပါကွာတဲ့ ဉာဏ်ဖြင့်တဲ့ပုဂ္ဂိုလ်ဉာဏ်သူဆိုရင်ခုနှစ်ရက်ထဲနဲ့ရနိုင်တယ်။ဘယ်နှရက်နဲ့ရနိုင်လဲ။ဒါကိုဘုရားရှင်ကိုယ်တော်မြတ်ကြီးကယောဟီကောစီဘေကဝေဣမေသတ္တာရောတတိပဌာနိ။ဧဝံပါဝေယတတ္တဝတ္တာနိ။သတ္တဒွိနာဖလနာညတရဖလပါတိကိကံဒိဋ္ဌေဝဓမ္မိ။ဣညာတတိဝဥပါရိသေသေအနာဂာမိတံ။ဘေကဝေယံတော်များကိုရှင်းသားတို့ ဧကဝေယံတော်များကိုရှင်သာတို့ယောဟိကောတိအမှတ်မရှိသုံးတရားသောယောဂီပုဂ္ဂိုလ်သည်ဣမေသတ္တရောတတိပဋ္ဌာနေဤကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတို့ကိုဧဝံဤငါမယဟောကြားပြီးတော်ဤအားဖြင့်ဧဝံဤငါမယဟောကြားပြီးတော်ဤအားဖြင့်

ဉာဏ်ဝါပရတဘူကိုဖြစ်စေတတိဥပါတိတေတိဥပဒံအကျွင်းအပြန်ရှိနေသေးလျင်အနာဂามိဒါဝနာဂามိကိုကိုဖြစ်စေဒွေနံပလနံဤနပသောကိုတို့တွင်အညတရာပလံတဘာဘသောကိုကိုပါတိကိကံမချွတ်ဧကံမှဖြစ်မည်ဟုပါတိကိကံမချွတ်ဧကံအမှန်ဖြစ်မည်ဟုကြံစီအားတာကိတိအားဖြင့်လူလာအပ်ပါ၏ ဘုရားရှင်ကိုယ်တော်မြတ်ကြီးကငါဘုရားညွန်ပြထားတဲ့အကြံဒီတတိပဒံတရား၄ပါးကိုသာတကယ်ရိုးသေးသေးခုနှစ်နှစ်တာကာလရှုပွားအားထုတ်မယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဟောဒီမျက်မှောက်ဘဝမှာနောက်ဘဝကြောင့်ဒီမျက်မှောက်ဘဝမှာကိုပဲအရဟတကူရနိုင်တယ်။ပါရနိုင်တယ်။တကယ်လို့မိမိမှာ ဥပါဒံဆိုတဲ့အစွဲနှမ်းများကြံနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အနာဂတ်ဖြစ်နိုင်တယ်။ဘာဖြစ်နိုင်လဲ။ဒီသုံးမဲ့သုံးပုံရပြီးအနာဂတ်ဖြစ်အောင်ဖြစ်နိုင်တယ်။ဒွိနံပဏာဏံညတ္တရာပဏာအဲ့ဒီနှစ်ပါးဒီနှစ်ပါးသောဘုလိုတွေတပါးပါသောဖို့ကိုအလွဲဧကအမှားရနိုင်တယ်။အလွန်ကြာမှ9နှစ်ပင်အားထုတ်တယ် ခုနှစ်နှစ်အားထုတ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကတကယ်ဉာဏ်နာသိအောင်ဖြစ်နေတယ်။မြတ်စွာဘုရားအထက်မဲ့အထက်ဖို့တွေကိုပြောတာ။အောက်မဲ့အောက်ဖို့ဖြစ်တဲ့သောတာပန်သဂရာကံတော်မပြောဘူးနော်။ခုနှစ်နှစ်အားထုတ်ခုနှစ်နှစ်အားထုတ်ရင်မင်းတို့ဉာဏ်နာသိအောင်ဖြစ်မယ်။တကယ်လို့စွဲနာကြရင်မင်းတို့အနာဂတ်ပဲကွာ။အဲ့ဒီနှစ်ပါးတပါးမှာစိမ့်တွေကိုဖြစ်နိုင်တယ် ရေရေဝုံဝုံအမခံချက်မပေးဘူးလားတခင့်ကိုရေရေဝုံဝုံအမခံချက်ကြီးပေးတာလားဒါကြောင့်မို့ခွန်ကြီးတို့မြတ်စွာဘုရားသူဟောကြားကြတဲ့တရားတွေသက္ကတာစာဤကောင်းခြင်းလေဤကောင်းခြင်းဆုံးဤကောင်းခြင်းဆိုတဲ့ဂုဏ်နဲ့ပြည့်စုံတယ်တဏှိရှိကမြဲမအခုအားထုတ်ရင်အခုကိုတရားရနိုင်တယ်ဆိုတာကိုမြတ်စွာဘုရားကရေရေဝုံဝုံမဟောခဲ့ဘူးလား ဒါကြောင့်မို့ဒီလိုတရားအားထုတ်ဖို့မိမိကိုယ်တိုင်ကတကယ်ကိုတရားသဘောတွေပါတရားသဘောတွေသိမြင်သွားတရားရဲ့အရာဓာတ်တွေကိုကိုယ်တိုင်ခံစားရအားထုတ်ပါအဲဒီလိုအားထုတ်ပြီးတော့ပြန်သွားရင်မိမိဓမ္မမိတ်ဆွေများနဲ့တရားနဲ့စလို့ဆွေးနွေးနေပြီဆိုရင်ရဲရဲဝံ့ဝံ့အာမခံပြီးပြောရပါဒါမြတ်စွာဘုရားကိုယ်တိုင်အာမခံတာရဲရဲဝံ့ပြောတာ ပฏิပဒတရားကိုတကယ်အားထုတ်လို့ရှိရင်ခုနှစ်နှစ်ပဲကွာလောကြတယ်။ဉာဏ်ချင်းတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှရက်တည်းလဲ။ဒီခုနှစ်ရက်တည်းလေ။ဒါကြောင့်မို့အဲ့ဒီမှာကိုယ်ကလည်းပဲဉာဏ်အားထုတ်ကိုတိုက်တွန်းတဲ့ခံမျိုးမှာရဲရဲဝံ့ဝံ့တိုက်တွန်းတာ။ဒီသို့တော့အားထုတ်တဲ့အခါမှာတော့ဖြင့်ဘုံ၅ပါးပြည့်စုံဖို့လိုတယ်။ဘာပြည့်စုံဖို့လိုလဲ။ဒီသမဏေဆံဃာနဲ့တော့တခါတယ်။ ခုနှစ်ရက်စကန်းဆိုပြီးတော့သမန်ငါကျန်ငါနဲ့တော့လုပ်တော့လို့မရဘူးသမန်ငါကျန်ငါလေးနဲ့တခါနဲ့စားလိုက်ပေါင်းလိုက်အိမ်လိုက်စကားပြောလိုက်ဆွေးနွေးလိုက်တခါနဲ့ပို့သည်မအိမ်ကစားစရာတွေကိုမှားပြီးတော့တခါနဲ့သူတလက်ကိုတလက်လက်ပတ်ကျွေးပြီးစားတော့ပြန်သွားလို့ကတော့ဒီတရားရပါမယ်နိုင်ရနိုင်တကယ်ကိုဒီမှာဘုံငါးပါးဥသိပြီးတော့ကိုကြိုးစားအားထုတ်မှာ ဒါကဘုန်းကြီးတို့အခုဒီမှာခုနှစ်နှစ်ဆိုတာတဲ့မြတ်စွာဘုရားကအမတန်ဉာဏ်လေးတဲ့ပုဂ္ဂိုလ်တွေပြောတာဘယ်လိုပုဂ္ဂိုလ်တွေလဲဉာဏ်အမတန်လေးတဲ့ပုဂ္ဂိုလ်တွေခုနှစ်နှစ်ဆိုတာပြောတာပါကွာအဲ့ဒီတဲ့ဉာဏ်ချင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဒီလောက်တောင်အထုတ်ဖို့မလိုဘူးတဲ့တေချံသူဘေကဝေတ္တဝတ္တမိ ယောဟိကောစီဘေကဝေဟိမိသတ္တရောတတိပဋ္ဌာနိဧဝံဘာဝိယသဝတ္တန်ဤပြင်သဝတ္တန်ဤသတ္တဤဝတ္တန်ဤဒီနေဝတ္တန်ဤပြင်သဒီနေဝတ္တန်ဤတွေဝတ္တန်ဤဤကံဝတ္တန်ဘေကဝေယံတော်မြတ်ဥချေသာတုသတ္တဝတ္တန်ဤခုနှစ်နှစ်ဆိုတာလေးထားလိုက်ပါဦးဟောသတ္တဝတ္တန်ဤတိဋ္ဌံတိခုနှစ်နှစ်ဆိုတာထားလိုက်ပါဦးတတ္တ ဘူးရဲ့ခုနှစ်နှစ်ဆိုတာထားလိုက်ပါအဲ့ဒါဉာဏ်ထိုင်းနိုင်တဲ့ပုဂ္ဂိုလ်တွေအတွက်ကဗျာဟောတာတကယ်လို့ဒီတဲ့ဉာဏ်ချင်းချင်းပဲဆိုရင်ဘေကွေရန်တော်များဟိုချက်သားတို့ယောဟိကောတိအမမက်စီသုံးလျောင်သောပုဂ္ဂိုလ်သည်ဣမေသတ္တရောတတိပဋ္ဌာမေဤကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာတရားတို့ကိုဧဝံဤငါဗျာဟောကြားအပ်ပြီးသောဤအဖြစ် သဝတာနိ6နှစ်တို့ကလပလုံးပါဝေယဖြစ်စီပွားစီညာကဲခုနှစ်နှစ်ဆိုတာထားလိုက်ညတိုင်းမိုက်တဲ့ပုဂ္ဂိုလ်တွေပြောတာအဲ့ဒီချင်းနဲ့လည်းဆိုရင်6နှစ်အားထုတ်ဘယ်နှစ်အားထုတ်လဲသဝတာနိ6နှစ်တို့ကလပလုံးပါဝေယဖြစ်စီပွားစီညာဧဝံတတိဤတို့ဖြစ်ပွားစီလျင် တတတုပွားများအာထုတ်တဲ့ယောဂီပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင်ကိညာဝါအရတဟုကိုဖြစ်စေတတိဥပါတိတေတေဥပါဒာတွင်ပြန်ရှိနေလျင်နာဂမိတဝါနာဂမိကိုကိုဖြစ်စေဒွေနံပလန္နာဤနမသောကိုလို၏ညတရပလန္တဘာဝသောကိုကိုပါတိကိခံမချွေကံမှန်ဖြစ်မည်ဟုယုံကြည်အားသာပြည့်စေအပ်ခြင်းလိုလားအပ်ပါ၏ 6နှစ်လောက်ပွားများအားထုတ်လိုက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာယဟန္တာဖြစ်အောင်ဖြစ်နိုင်တယ်တဲ့တကယ်လို့အဲ့ဒီပုဂ္ဂိုလ်ဟာစွဲနှမ်းပြီးကြံနေမယ်ဆိုရင်အနာဂတ်ဖြစ်အောင်ဖြစ်နိုင်တယ်6နှစ်အားထုတ်ပါအဲ့ဒီတဲ့ဉာဏ်ချင်းမြင့်တယ်ဆိုရင်ပြင်စဝတ္တာကြီး9နှစ်အားထုတ်ဘယ်နှစ်အားထုတ်လဲ9နှစ်အားထုတ်ဒီတဲ့ဉာဏ်ချင်းမြင့်တဲ့ပုဂ္ဂိုလ်ဆိုရင်သတ္တာရိဝတ္တာကြီး

တတိဥပါတိတေတိဥပါဒံကျွင်းကြံရှိနေလေမြင်နာဂမိတဝနာဂမိကိုယ်ကိုဖြစ်စီဒွေနမရဏဤနမသောကိုတို့နှင့်ညတရကလံတဘာဝသောကိုယ်ကိုပါတိခေကံမချွေကံမှဖြစ်မည်ဟုယုံကြည်အားထားခြင်းသည်အဖြစ်လူလန်းအပ်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဉာဏ်ချက်မြတ်တဲ့ပုဂ္ဂိုလ်များဒီခုနှစ်နဲ့ထိအောင်တောင်ကြာရင်အားထုတ်ဖို့မလိုဘူးလေညာတစ်နှစ်လောက်အားထုတ်ရုံနဲ့ဉာဏ်သာထိအောင်ဖြစ်နိုင်တယ်။တစ်နှစ်နဲ့အားထုတ်ရမှာလေ။ကဲဘုန်းကြီးတို့ယောဂီများဒီတရားတွေအာကိုတိုက်လားအာမကိုတိုက်ဘူးလား။တကယ်ကိုအာကိုတိုက်တဲ့တရားတွေပါ။တစ်နှစ်လောက်အားထုတ်လိုက်တာလေကိုကလုံးဝကိုဆင်းရဲနေတယ် တန္တရာဆင်းရဲအားလုံးကြီးနောက်ကြဘဝအစ်စ်ဘဝအစ်စ်ကြီးရပါဦးမလားမရတော့ဘူးဆိုရင်ဒီဘဝဆင်းရဲခန္ဓာဆင်းရဲတွေအားလုံးမငြင်းဘူးလားလဲအားလုံးကိုငြင်းနိုင်တာဒါကြောင့်ဒီတရားတွေတကယ်အားကိုးတိုက်ကြာကြီးတော့မဟုတ်ဘူးတစ်နှစ်လောက်အားထုတ်ပါရတော့ဗျာဒါရင်လားဆိုတော့ဒီတဲ့ဒီတဲ့ညာပုံညာချင်းနဲ့ပဲဆိုရင်တဲ့တစ်နှစ်ဆိုတာလည်းထားလိုက်ပါဦးလေတိတ္တုဝိကဝိဟိကဝတ္တ တနည်းဆိုတာထားလိုက်ပါဦးတဲ့ဒီနှစ်ဆိုတာအကြာကြီးပဲတကယ်ဉာဏ်ဆင်းရဲတဲ့ပုဂ္ဂိုလ်ကအဲ့ဒီလောက်ကြီးအောင်တော့အားထုတ်ဖို့မလိုဘူးလေယောဤဂုတ်တိဘေကဝေဣမိသတ္တတော်တတိပဌာမိဧဝံဘာဝေယသတ္တမသာမိခုနလဇာလပါလုံးတတ္တမသာမိခုနလအားထုတ်တယ်ဘယ်လောက်အားထုတ်ရမှာလဲဒီတတ္တမသာမိခုနလရူဇာလပါလုံး ဘာဝေယပစ္စည်းပွားစဉ်ညာတတ္တတို့ပွားများအထုတ်တဲ့ဧဝံတတိကြီးတို့ပွားများအထုတ်ပြီးရှိသောတတ္တတို့ပွားများအထုတ်တဲ့ပုဂ္ဂိုလ်အားဒေခေဝဓမ္မေမျက်မှောက်ဘဝ၌ခြင်းလျင်အင်းညာဝါထတပုဂ္ဂိုလ်ဖြစ်စေတတိဥပါတိတေတေဥပဒံကျွင်းကြံရှိနေသည်ဖြင့်နာဂာမိကဝါနာဂာမိပုဂ္ဂိုလ်ဖြစ်စေဒွေနံပလနံဤနပံသောပုဂ္ဂိုလ်တို့တွင်ညတရပလံတဘာဘသောပုဂ္ဂိုလ် ပါတိကိကံမချွေကံမှဖြစ်ပြီဟုယုံကြည်အားထားခြင်းပင်အားဖြင့်လူလာအပ်ပါသည်။ဉာဏ်ဖြင့်တဲ့ပုဂ္ဂိုလ်များဆိုရင်ဒီနေ့တိအောင်တော့အာထုဖို့မလိုပါဘူးကွယ်။ခုနအာထုယုံနဲ့ယဟန္တာတိအောင်ဖြစ်နိုင်တယ်။တကယ်လို့မိမိမှာအစွဲလမ်းနဲ့ကြံနေမယ်ဆိုရင်အနာဂါမိတာဒီပုဂ္ဂိုလ်အနာဂါဖြစ်နိုင်တယ် အဲဒီခုနှစ်ပါးတပါးပါဖြစ်နိုင်တယ်တဲ့ခုနှစ်လအတွင်းဘယ်နှလအတွင်းလဲခုနှစ်လအတွင်းခုနှစ်လလောက်ဆိုတာဘာမှမကြောက်ဘူးလို့ယောဂီများခုနှစ်လလောက်ဆိုတာဘာမှမကြောက်တကယ်တမ်းလားကျူးကျူးဆာဆာအထုအထုရင်တကယ်ကိုဖြစ်နိုင်တယ်ဆိုတာမြတ်စွာဘုရားကဝန်ခံချက်ပေးတာဒါတော့ရေရင်ဝန်ကိုဘုန်းကြီးတို့ယောဂီများယတိလတွေနဲ့ မပေးဘူးလားနော်မြတ်စွာဘုရားကသဏ္ဍာန်ဤနှစ်တည်ရစ်တည်နဲ့ကိုတခါပိုင်းခြားပြီးပေးပြီးတော့ဘုဟောကြားတာဒါနဲ့ပဲဘုန်းကြီးတို့ယောဂီများတဲ့ဉာဏ်လေးတဲ့ပုဂ္ဂိုလ်တွေအတွက်ပါခုနလဒီတဲ့ချက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနလဆိုတာတော့မလိုပါဘူးတဲ့တိဋ္ဌံလူဘိကဝေသတ္တမာတာနိတဲ့ခုနလဆိုတာလည်းခြားနိုင်ဦးယောဂီဘောတိဘိကဝေဟိမိသတ္တရောတတိတ္ထာနိ ဒေဝဘာဝေယသမတာနိသမတာနိပြင်းသမတာနိသတ္တာရိမတာနိဒီနိမတာနိတွေမတာနိဤကံမတံအတ္တမတံနဲ့ဤကံမတံအတ္တမတံအဲဒီမှာတကယ်လို့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်မြတ်စွာဘုရားကသမတာနိ၆လအားထုတ် ခုနလပြောင်းတော့အထုတ်ဖို့မလိုဘူးတဲ့ဒီတဲ့ဉာဏ်တင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်6လပဲအထုတ်တယ်ဒီတဲ့ဉာဏ်တင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်6လပြောင်းတော့အထုတ်ဖို့မလိုဘူးတဲ့9လအထုတ်တယ်ဘယ်နှလားတဲ့9လဒီတဲ့ဉာဏ်တင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်9လပြောင်းအထုတ်ဖို့မလိုဘူးတဲ့ဘုန်းကြီးတို့4လအထုတ်တယ်သတ္တာအိမတာဒီတဲ့ဉာဏ်တင်းတဲ့ပုဂ္ဂိုလ်ဆိုရင်ဒီနေ့မှသာနေ3လ ဒွေမာသာမီနှစ်လားဒီတဲ့ညာဖြစ်တယ်ဆိုရင်တလားဘုရားယောဂီများအောင်မယ်တော်တော်သဘောကျတလားတလားဆောင်နေပြီယဟန္တာတရားဖြစ်တယ်လေဆိုတော့အောင်ပြီတော်တော်သဘောကျတယ်မြတ်စွာဘုရားကဒီတဲ့ကိုသဘောကျဖို့ပြောထားသေးတယ်အတ္တမာတန်နဲ့15ရက်ပဲညာချင်းတဲ့ပုဂ္ဂိုလ်ဆိုရင်အင်တန်ချင်းနေတဲ့ပုဂ္ဂိုလ်ဆိုရင်15ရက်ပဲအားထုတ်တယ် ယ်နှရင်အားထုတ်လဲဒီသင်္ကားရဲ့တို့ကာလပန်းလုံးနဲ့ဘာဝယံဖြစ်စေပွားစေညာဤဝန္တတိဤသို့ဖြစ်ပွားစေလျင်တတတို့ပွားများအားထုတ်တဲ့ယောဂီပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မိမျက်မှောက်ဘဝ၌ပင်လျင်ဉာဏ်ဝါအရတဘူကိုဖြစ်စီတတိဥပါရိတေတိဥပဒါအကျွင်းအကျံရှိနေသေးလျင်နာဂမိတဝါနာဂမိပုဂ္ဂိုလ်ဖြစ်စီ ဒွေနဗလနံဣနပံသောပုတုတွင်ညတရဗလံတဘာဝသောပုဂ္ဂိုလ်အာဒီကိကံမချွေကံမှဖြစ်မည်ဟုယုံကြည်အားထားကိတိအခြင်းဒုလအပ္ပါပိအဲဒီမှာ15ရက်လောက်အားထုတ်ရင်ပဲဒီပုဂ္ဂိုလ်ဟာယန္တာတိအောင်ဖြစ်နိုင်တယ်အစွဲလမ်းလေးပြန်နေမယ်ဆိုရင်ဒီပုဂ္ဂိုလ်အနာဂံဖြစ်အောင်ဖြစ်နိုင်တယ်တကယ်အားထုတ်ရင်တကယ်မဖြစ်နိုင်ဘူးလား ဖြစ်နိုင်တယ်လေမြတ်စွာဘုရားလက်ထက်တော်ကာလတော်မှာအာထုတ်ကြတဲ့ပုဂ္ဂိုလ်တွေစံနမူနာယူကြည့်ပေါ့ဗျာမြတ်စွာဘုရားလက်ထက်ကအာထုတ်ကြတဲ့ပုဂ္ဂိုလ်တွေစံနမူနာထားပြီးကိုကြိုးစားကြည့်ပေါ့တကယ်ကြိုးစားအားထုတ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးဟာဒီလောက်ကြီးဒီလောက်ဂျပန်လေးအတွင်းမှာပဲ15ရက်လောက်အတွင်းနဲ့ပဲရဟန္တာကြီးအောင်ဖြစ်နိုင်နေတယ်။ဒါကြောင့်မြတ်စွာဘုရားဟောထားတဲ့ဒီတတိပဌာန်ရဲ့အာနိတန်တကထာကိုကြည်ပြီးတော့ ရိတ်တာဌာနတစ်ခုကတစ်ခါရက်နှစ်ပတ်လောက်လေတရားတွေဘာဖြစ်သွားပြီဘာဆင်းရသွားပြီလို့ရှင်းနေပေးနေတာနဲ့ဒူပါတယ်ကြည့်ရတယ်။ဒါပြီးတော့ရှင်းနေပေးနေတာနဲ့ဒူပါတယ်ကြည့်ရတယ်။အဲဒီမှာ15ရက်လောက်နဲ့ရနိုင်တယ်မြတ်စွာဘုရားကဘယ်လောက်ပြောပြောတယ်လဲ15ရက်လောက်အောက်မဲ့အောက်ဖို့တော့မပြောဘူးရှင်းတဲ့အချက်ကိုပဲဒီယန္တာတိအောင်ဖြစ်နိုင်ပါလေဆိုတော့သောတာပန်လည်းဖြစ်နိုင်တယ်သဂရကံလည်းဖြစ်နိုင်တယ်အနာဂံလည်းဖြစ်နိုင်တယ်ယန္တာတိအောင်ဖြစ်နိုင်တယ် ဒီအစ်စ်တွေကဘုန်းကြီးတို့လည်းဆိုဗျာဟောတာဒါတော့ဒီ15ရက်လောက်အထုယုံနဲ့ဒါတော့ကိလေသာအလုံးကုန်ခံပြီးရဟန္တာဖြစ်နိုင်တယ်ဆင်းရဲအလုံးငြိမ့်နိုင်တယ်ဆိုတော့ယောဂီတကယ်ကြိုးစားပြီးတော့အထုထိုက်ကလားအမထုထိုက်ဘူးလားဗျာတကယ်အထုထိုက်တယ်ပေါ့ပေါ့ရော်ရော်နေလေပေါ့ပေါ့ဆဆာပြီးအထုနေတယ်ဘာဝိတာဘဟုလိတ္တာ ဘုံနိကတာဆိုတာကျင့်ခံများစွာကျင့်ခံများစွာဆိုတာကဆက်မပြတ်ရှေ့အမှတ်နောက်အမှတ်တွေကိုဆက်နေအောင်ကြိုးစားရမှာရှေ့တမာတိနောက်တမာတိတွေဆက်ဆက်နေအောင်ကြိုးစားရမှာကဲရှေ့အမှတ်နောက်အမှတ်တွေဆက်နေတယ်ရှေ့တမာတိနောက်တမာတိတွေဆက်နေတယ်ဆိုတော့ဈာစိတ်တရားစိတ်တွေဝင်နိုင်လေလားကဲဘုန်းကြီးတို့ယောဂီများတော့ဘယ်နဲ့လဲအခုအာထုတ်တဲ့အခါမှာဈာစိတ်တွေဝင်သလားမဝင်ဘူးလား အဲ့ဒါဗျာအဲ့ဒီမှာဈာစိတ်တခြားစိတ်ကိုမဝဲနိုင်အောင်လို့ပဲအဲ့ဒီလိုအဆက်မပြတ်ဘုံလေးကတာအဆက်မပြတ်ကိုယ့်ရဲ့အိမ်ဝင်နဲ့ခြံဝင်နဲ့တခြားပုဂ္ဂိုလ်လူသိန်းတွေမဝင်သေးလို့ဘူးဆိုရင်ခြံဝင်လုံးကြုံအောင်မကန်ရဘူးလားကန်ရရမယ်ဗျာဝါနဲ့ကာတိရင်ကာရမယ် ဒီလိုမှမလုံခြုံရင်ဘုန်းကြီးတို့တက်သားနဲ့ကာရံကာရံဒီလိုမှမလုံခြုံရင်ပုတ်အင်္ဂလိပ်နဲ့မကာရံရဘူးလားကာရံပါပဲလုံခြုံအောင်ကာရံထားလို့ရှိရင်လူစိုးတခိုးမပြောနဲ့ခွေးတို့ကြောင်တို့ကြွက်တို့ကလားဝင်လို့ရလေလားကိုလုံခြုံအောင်ကာထားရင်အဲ့ဒီလိုပဲယောဂီပုဂ္ဂိုလ်မှလည်းဒီမှာရှိအမှတ်နောက်အမှတ်ရှိတတိနောက်တတိဆက်ဆက်နေတယ် ရှင်းတမာရီနောက်တမာရီစက်နေပြီဆိုမှတော့ဈာစိတ်တခြားစိတ်အကုသိုလ်စိတ်ကိလေသာစိတ်တွေဝင်လို့ရသေးရဲ့လားတုံးဝကိုဝင်လို့မရတော့အဲ့ဒီလိုတောက်လျှောက်မဝင်နိုင်မဲနဲ့တောက်လျှောက်တစ်ခါတည်းတစ်ဆက်ဆက်ရှုမှတ်သွားတဲ့အခါကျနောက်ဆုံးလုံးဝကိုကိလေသာတွေကဘာမှကိုဝင်လို့မရတော့ဘူးလုံးဝကင်းပြတ်သွားတယ်ဉာဏ်စိတ်ကရောက်သွားနေတာပေါ့သတိငါရဲ့အတွင်းနဲ့ဘယ်နှစ်ရဲ့အတွင်းလဲအေး15ရဲ့အတွင်းလာွယ်အတ္တမာသနဲ့ နာကွယ်15ရက်လောက်အာထုယုံနေပြီအဲ့ဒီပုဂ္ဂိုလ်ဟာကိလေသာအသောကုန်ခံပြီးယန္တာပြည့်အောင်ဖြစ်နိုင်တယ်လို့မြတ်စွာဘုရားဟောတာဒါရင်လားဆိုတော့မြတ်စွာဘုရားဒါလေးပဲတဲ့ညာအချက်မြစ်ဆုံးပုဂ္ဂိုလ်မဟုတ်သေးဘူးတကယ်အချက်မြစ်ဆုံးပုဂ္ဂိုလ်ဆိုရင်တဲ့အဲ့ဒီ15ရက်ဆိုတာလေးလေးကြာပါသေးတယ်ထားလိုက်အောင်ဒိဋ္ဌတုဘေကဝေအတ္တမသော15ရက်ဆိုတာလေးလည်းကြာကြီးမြေကျွန်တော်အထုတ်ဖို့မလိုပါဘူးတဲ့ ယောဟိပောတိပေကဝေအိမိသတ္တရောတတိပဋ္ဌာနိဧဝံဘာဝေယသတ္တံပြတ္တဒိနာဖလနာညတရာဖလံပါတိခေကံဒိဋ္ဌိဝါဒမေဉာဏ်တတိဝဥပါရိတိတိအနာဂမိတံဘေကဝေယံတော်များဦးจิตသားတို့ယောဟိပောတိအမှန်မရှိသုံးတယောက်သောပုဂ္ဂိုလ်၏ဣမေသတ္တရောတတိပဋ္ဌာနိဤကာယဝရဏစိတ်ဓမ္မတို့တတိပဋ္ဌာန်တရား၄ပါးတို့ကို သတိပဋ္ဌာန်တရား၄ပါးတို့ကိုဧဝံဤငါဘုရားဟောပြအပ်သောနိအဖြင့်သတ္တဟံခုနှစ်ရက်တို့ကာလပတ်လုံးဘယ်နှစ်ရက်လဲ15ရက်လို့ဆိုတော့ကြောင့်ကြာပြီဒီလောက်ကြာကြာအတုကုတော်မလိုပါဘူးသတ္တဟံခုနှစ်ရက်တို့ကာလပတ်လုံးဘာဝေယဖြစ်စီပွားစီညာဧဝံတတိဤတို့ဖြစ်ပွားစီညာ သတ္တကိုပွားများအားထုတ်တဲ့ယောဂီပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မေမျက်မှောက်ပေါ်ဝါ၌ရှင်လျင်အင်းညာဝအရတဘူကိုဖြစ်သည်တတိဥပါလိတေတေဥပါဒံကျွင်းကြံရှိနေလေဖြင့်အနာဂံမိတဝါနာဂံမိကိုကိုဖြစ်သည်ဒွေနာဗလနာအိနပသောပုတို့တွင်အင်းညတရဗလနာတဘာမသောပုကိုပါတိသင်္ကံမချွတ်ဤကံမှန်ဖြစ်ပြီးဝယုံကြည်အားတာကိလေအားဖြင့်လုံလန်းအပ်ပါ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့လေသမ္မခံချက်ဝန်ခံချက်တွေပြည့်ပြီးတော့ဟောလိုက်တာငါမယားဟောကြားတဲ့ဒီကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာသမာ ानु ပဒနာဆိုတဲ့ သတိပဋ္ဌာန်တရား၄ပါးကိုမင်းတို့ရိုးရိုးသေးသေးနဲ့သတိထားဝိညာဉ်စိုက်ပြီးတော့ကြိုးစားမယ်ပွားများမယ်အားထုတ်မယ်ဆိုရင်ဒီနေ့အဖြစ်ဘုံ၅ပါးဥသိပြီးတော့ကြိုးစားပွားများအားထုတ်မယ်ဆိုရင်မင်းတို့ဉာဏ်ပညာ၄တဲ့ပုဂ္ဂိုလ်ဉာဏ်အမတ္တဆိုင်နိုင်တဲ့ပုဂ္ဂိုလ်မှာခုနှစ်နှစ်အားထုတ်ပါကွာခုနှစ်နှစ်ပါ ခုနှစ်နှစ်လောက်အာထုတ်ယုံတဲ့အဲ့ဒီပုဂ္ဂိုလ်ဟာကိလေသာအာသောကုန်ကမ်းပြီးယဟန္တာဖြစ်အောင်ဖြစ်နိုင်ပါလေတကယ်လို့အသွင်လန်းကြံနေမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာအနာဂမ်မိမဲ့အနာဂမ်မိကိုယ်ကိုရနိုင်ပါလေအနာဂမ်ဖြစ်နိုင်ပါလေအောင်မဲ့ဟုတ်ဖို့ကိုတော့မပြောဘူးအချက်နဲ့အချက်ကိုပြောအဲ့တော့တကယ်လို့ဉာဏ်ပညာအင်မတန်ဖြစ်နေတဲ့ပုဂ္ဂိုလ်များဒါကဉာဏ်ဆိုင်တဲ့ဉာဏ်လေးတဲ့ပုဂ္ဂိုလ်ကြီးပြောတာ ညာအလယ်လတ်ဖြစ်တဲ့ပုဂ္ဂိုလ်ကြီးဆိုတာကတော့သို့တော့ကပြောတဲ့အတိုင်း6နှစ်တို့အဲဒီကနေပြီးတော့အဲ6လတို့9လတို့အဲဒီမှာနောက်ဆုံး10လတို့နောက်ဆုံး15ရက်တို့ပေါ့ဒါညာအလယ်လတ်သာပုဂ္ဂိုလ်ကြီးညာတကယ်ထင်းတဲ့ပုဂ္ဂိုလ်ကြီးကြတော့အဲ့ဒီလောက်ရေးကြကြကြီးအားထုတ်ဖို့လိုသေးရလားမလိုတော့ဘူးတတ္တဟံနေခုနှစ်ရက်အတွင်းလေးနဲ့တကယ်ကိုတရားတို့ဒီကိလေသာအတော်ကုန်ခံပြီးရဟနာဖြစ်နိုင်တယ်လို့မြတ်စွာဘုရား သမ္မာစံကျက်ပြီးပြီးဟောတာတာဖြစ်တော့မိမိတို့အားထုတ်နေတဲ့တရားတွေဟာတကယ်ကိုအားကိုးတတ်တဲ့တရားတွေတကယ်ကြိုးစားပြီးတော့အားထုတ်တတ်တဲ့တရားတွေတကယ်လို့အဲ့ဒီအထက်နဲ့ဖြစ်တယ်အထက်ကိုဖြစ်တယ်အရတမေအရတဘူမရသေးဘူးထားပါဘူးအောက်ထက်ဘုန်းကြီးတို့ယောဂီများသောတပတ္တိမညာပူညာလောက်ရမယ်ဆိုရင်တော့အပေလေးပါမလွတ်ဘူးလားကဲအပေဆင်းရဲတွေလွတ်သွားပြီဆိုတဲ့ကူကအတော်ကိုချမ်းသာနေတယ် နောက်ဆုံးဘုန်းကြီးတို့ယောဂီများသံတရာထဲမှာဘယ်လိုမှမရင်တွက်နိုင်တော့ကျင်လည်နိုင်တဲ့ဒီမှာခန္ဓာဒုက္ခတွေကလွတ်ပြီးတော့ဟောတောတ္တမဖြစ်ပြီဆိုရင်ခုနှစ်ဘဝပဲသံတရာထဲမှာလဲရတော့ဘယ်နှဘဝလဲခုနှစ်ဘဝလေးအဲ့တော့ခုနှစ်ဘဝလေးတွေဒီဆင်းရဲတွေကိုကျူပေးရတော့ငါခန္ဓာဆင်းရဲခုနှစ်ဘဝကိုဘုန်းကြီးတို့ယောဂီများ အဲ့တော့အများကြီးကိုနယ်တွေကျုံသွားပြီနယ်တွေကန့်တတ်သွားအကန့်အသတ်တွေရှိသွားဒါဟာဘုန်းကြီးတို့ယောဂီများတမက်တပူလောက်ရသွားပြီဆိုရင်အပယ်ဆင်းရဲကလည်းတတော်မှကိုမလားရောက်ရတော့အပယ်ဆင်းရဲလားရောက်နိုင်တဲ့မကောင်းမှုအကုသိုလ်တွေကိုရောပြုပြစ်သလားမပြုပြစ်တော့ဘူးလားမပြုပြစ်တော့အခုဘုန်းကြီးတို့ယောဂီများတရားတွေအထုကြတာပဲခုဒီဖြင့်မှာဘုန်းကြီးတို့ဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များ ဒါဝိပဿနာဘာဝနာတရားတွေအထူးလိုက်စားတဲ့ပုဂ္ဂိုလ်ကြီးများပါဒါပေမဲ့အထူးလိုက်စားတဲ့ပုဂ္ဂိုလ်ကြီးများတယ်ဆိုရင်တော့အဲဒီပုဂ္ဂိုလ်ကြီးကိုတကယ်လေ့လာကြည့်တော့တကယ်အားထုတ်မဲ့ပုဂ္ဂိုလ်ဟာတော်နေတာလေသူများရောလို့ရောသူများရောက်လို့ရောက်ပြီးသွားနေတာဘယ်နေရာဆယ်သခန်းနဲ့အဲလိုက်ဦးမလားလိုက်ဦးမင်းလိုက်သွားတယ် တို့ကြဘယ်စေစခန်းနဲ့ဘယ်နှန်းက9ရက်စခန်းနဲ့ဘယ်နှန်း9ရက်စခန်းနဲ့ဒါပဲလက်ပတ်ပြီးတော့စခန်းပေါင်းစုံနဲ့နှည့်ပြီးပြန်လာတဲ့အခါကျတော့ဟောပြောကြအတင်းကြီးချကြအောင်ဆိုကြတယ်ဘယ်စခန်းကဘယ်လိုအမလီဘယ်ဆရာတော်ကဘယ်လိုဟောတာဘယ်ဆရာတော်ကဘယ်ကဲ့သို့အဲ့ဒီကအမလီအဆောင်တောင်းဝန်တွေကဘယ်လိုအဲ့ဒီကဥပ္ပစာကဘယ်လိုမင်းကြွေးတာမွေးတာကဘယ်လိုပါ တခါနဲ့ပြန်လာတာကုသိုလ်တွေယူလာတာအကုသိုလ်တွေယူလာတခါနဲ့စကမ်းပေါင်းတုံသွားပြီးအကုသိုလ်တွေလည်းယူနေစကမ်းပေါင်းတုံနဲ့ပြီးအကုသိုလ်တွေလည်းယူနေတာတကယ်အလုံးလုံးမဲ့ပုဂ္ဂိုလ်ဟာတကယ်အလုံးလုံးတဲ့ပုဂ္ဂိုလ်ဟာများလာနည်းလာနည်းတယ်တကယ်အလုံးလုံးမဲ့ပုဂ္ဂိုလ်ဟာအမှန်နည်းလာဒီတရားကအလုံးလုံးမှရမှာမလုံးခဲနဲ့ရပါမှာအာမထုတ်ခဲနဲ့မရဘူးနားနဲ့ယုံနဲ့မရဘူးယောဂီ နာနေုံနဲ့ကတော့ဉာဏ်နဲ့တင်ညာပြီးတော့သိပါလားတရားတွေဩဒီယုံနာခန္ဓာကြီးရနေတာတကယ်ဆင်းရဲတုံးကြီးရနေတယ်ဆိုတာတင်ညာသိဒီမှာဟောပြောပြနေတယ်နားကြားနေရတယ်နားထောင်ပြီးတော့သိနေပါထိုင်မဲ့တကယ်ကိုကိုယ့်ရဲ့ဉာဏ်နဲ့ကသိတယ်အသိမျိုးမဟုတ်ဘူးအဲ့ဒီအသိမျိုးမဟုတ်တဲ့အတွက်ကြောင့်မို့လဲနေပြီသားဆိုရင်ဉာဏ်ကလည်းမဖြစ်ဘူးသိချမဖြစ်ဘူးဘုရားနာဟုတ်ဖြစ်လာတဲ့အဖြစ်ကလေးကခဏတစ်ဖြုတ်လေးပဲ မလေးဟိုသွားခြင်းမလို့လို့ဒီသွားခြင်းမလို့လို့တရားအထုတ်ပဲတရားရိပ်တာပဲအခုပဲသွားတော့မလို့လို့ပြီးတော့ကြတော့ရိပ်တာဘယ်လိုနေရတော့တော့စုံစမ်းနေအမလေးအဲ့ဒီရိပ်တာကခါရဘယ်လိုပဲအချိန်ပြည့်ပဲလို့ဖြစ်ဘူးအဲ့နဲ့သက်သာတဲ့နေရာလေးယူမှာသို့သောတော့သူ့ကိုယ်သူပဲတခါတော့ထွက်တော့မှလို့ခုဘာလို့တော့မှလို့လို့ကတုံးတုံးတော့မှလို့လို့ဖြစ်ပြီးတော့ပြီးတော့ကြတော့ဒီသက်သာတဲ့နေရာလေးခြောင်နေနေဒါပဲလိုက်ရွေးကြတာ ခုယောဂီတွေတွေးနေတာအများဆုံးအထားပဲခုနှစ်ရက်ဆိုတာလေးကိုဘုန်းကြီးတို့နည်းနည်းစဉ်းစားကြည့်ခုဘုန်းကြီးတို့ယောဂီများကိုယ်တိုင်အားထုတ်နေနေတယ်အချက်မပြတ်နဲ့စူးစမ်းအားထုတ်ပါခုနှစ်ရက်လောက်အားထုတ်ရုံနဲ့ပဲစိတ်တည်ငြိမ်မှုတမာရီကောင်းကောင်းရသလားမရဘူးလားလုံးဝမရဘူးစိတ်ကိုမငြိမ်ဘူးစိတ်ကိုမငြိမ်ဘူးပြီးသွားပြီခုနှစ်ရက်အဲနောက်တစ်ခါဘယ်တော့ဖွင့်တော့မှာတော့အလုပ်ကြပြန်ဒါပဲ တအုံးတယုံယုံနဲ့ပဲဒီလိုနဲ့ပဲပြီးသွားတာပွဲတာဟာမှကို့အတွက်တကယ်တမ်းဖြစ်ဖြစ်ရောက်ရောက်ဘာမှမဖြစ်နိုင်တကယ်လုံးရှင်တဲ့ပုဂ္ဂိုလ်ဟာတကယ်ဖြစ်ရောက်တဲ့နေရာကိုသွားပြီးအလုပ်လုပ်ဖို့လိုအပ်ပါတယ်ဘုန်းကြီးဒီကိုလာဖို့မဟုတ်ပါဘူးတကယ်ဖြစ်ဖြစ်ရောက်ရောက်လုပ်ရမယ့်နေရာကိုဘယ်နေရာကိုပဲဖြစ်ဖြစ်သွားတဲ့လားမသွားတဲ့ဘူးလားတကယ်ကိုစနစ်တကျနဲ့တကယ်ကိုကြက်ကြက်နန်းနန်းအားထုတ်ရမယ့်နေရာမျိုးကိုသွားတဲ့လားတကယ်သိရင်ငြိမ်းလို့ပါလေဆိုရင် တကယ်တရားတွေကိုခန္ဓာဉာဏ်ကိုတကယ်ရောက်ရှင်ပါလေဆိုရင်တော့တကယ်ကြည့်ကြည့်နေပြီးတက်တက်နာနာသင်ပြပေးတယ်အာထုတ်ရမယ့်နေရာမျိုးကိုလေ့ကျင့်ပြီးအာထုတ်ပါအဲ့လိုအာထုတ်လို့ရှိရင်အာထုတ်တဲ့နေရာမှာလည်းပဲဒီဘုံ၅ပါးဥသိပြီးတော့ယူဆအာထုတ်ပါအဲ့လိုအာထုတ်လေဆိုရင်ခုမြတ်စွာဘုရားဝန်ခံချက်ပေးတဲ့အတိုင်းတရားရနိုင်ကြလားမရနိုင်ဘူးလားဒီအဲ့ဒါကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကနေပြီးတော့ မြတ်စွာဘုရားဝန်ခံချက်ပေးထားတဲ့ပါဠိကိုကတော့မြတ်စွာဘုရားကပါဠိဘာသာနဲ့ဟောတာလားကျေးဇူးတော်ရှင်မာသီဘုရားတော်ဘုရားကြီးကဒါလေးကိုဘုန်းကြီးတို့တခါအားလုံးမှတ်သားလို့လွယ်ကူအောင်ဆိုပြီးတော့ဖြစ်လုံးဘုရားလင်္ကာများနဲ့ကျေးဇူးတော်ရှင်မာသီဘုရားတော်ဘုရားကြီးကရေးစာပေးထားပါကဲဒါလေးကိုဆိုကြည့်အောင်တတိပဋ္ဌံဓမ္မစက်ကို ဝခံခြင်းနဲ့ဒုမြတ်စွာဟောမိတ်ဘုံမှထိုတရားကိုဖြစ်ပွားစေတဲ့ရှင်လူမှာအလွန်ကြာလျင်ခွန်နှစ်နှစ်နဲ့ ယဟန္တာစိတ်ဖြစ်နိုင်ပါဆရာဘုန်းကြီးတို့မြတ်စွာဘုရားဝန်ခံတာနော်အလွန်ကြာရင်ခုနှစ်နှစ်ပါကွာလို့ရင်းရဲဝုန်းဝုန်းကိုမြတ်စွာဘုရားဝန်ခံတာအဲ့ဒါကိုဘုန်းကြီးတို့ကျေးဇူးတော်ရှင်ဆရာတော်ဘုရားကတတိပဋ္ဌာန်ဓမ္မစက်ကိုဝန်ခံခြင်းနဲ့တို့မြတ်စွာဟောမိတ်ဘုံမှာသူတရားကိုဖြစ်ပွားစေတဲ့ထိုလူမှာရှင်လူမှာဒီတရားတွေကိုငါဘုရားဟောကြားတဲ့တရားတွေကျင့်ပွားနေတဲ့ ရှင်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်အားလုံးပေါ့ဖြစ်ပွားစေတဲ့ရှင်လူမှာအလွန်ကြာလျင်ခုနှစ်နှစ်နဲ့ယဟန္တာဖြစ်ဖြစ်နိုင်ပါအလွန်ကြာလျင်ဘယ်နှစ်နှစ်တည်းလဲညာဆွေမှုကြံတောင်းနာခံလောက်တော့ဆယောင်မဲတဲ့ဤကံပါ ဆွဲမှုကျန်နေတယ်ဆွဲနှမ်းလေးကျန်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ပညာဆင်းလောက်ရမယ်အနာဂတ်ဆင်းလောက်ရနိုင်တယ်မသုံးသင့်ဖို့သင်တယ်အနာဂတ်ဆင်းရောက်ပြီဆိုတဲ့ကောဘုန်းကြီးတို့ယောဂီများနောက်ထပ်တဘဝပဲသံတရာထဲမှာသင်နေရအောင်ပါတဘဝဆိုတာလူပုံလူလောကပြန်ဆင်းလာမှာမဟုတ်တော့ဘူးလူဘဝကနေပြီးတော့နိဗ္ဗာန်ရောက်တာမှာမဟုတ်ဘူးတဘဝဆိုတာ အဲဒီမှာတဘဝလေးတွေဉာဏ်ဘုံနာလောကဗြဟ္မဘုံဗြဟ္မလောကအဲဒီကနေပြီးတော့ပဲဉာဏ်သာဖြစ်သွားမှာအဲရောသူ့ဘုံလူလောကဒုက္ခနာဒီခန္ဓာဆင်းရဲတွေခံစားရပါဦးမလားဗျာမခံစားရတော့ဘူးဒါကြောင့်ဆွဲမှုကြံတောင်းနာခံလောက်တော့ခယောင်မဲတဲ့ဤကံပါ ဉာဏ်သူဆိုလျင်ခုနှစ်ရက်နှင့်ထိုခိုမက်ကိုရနိုင်ပါကဲဘုန်းကြီးတို့ယောဂီများဉာဏ်ပညာချက်မြက်တဲ့ပုဂ္ဂိုလ်အဲဒီလိုဉာဏ်ပညာချက်မြက်ပါရမီနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်များဆိုရင်ဘယ်နှစ်ရက်ပြန်မှရနိုင်လဲဉာဏ်သူဆိုလျင်ခုနှစ်ရက်နှင့် ထိုဖိုမကူရနိုင်ပါရင်ခိုင်မာဝန်ခံခြင်းနဲ့ဓမ္မစက်ကိုဟောခဲ့ပါဒီမြတ်စွာဘုရားကဟောကြားတဲ့တရားကိုသူ့ဟာသူရေရေဝန်ဟောဝန်ခံခြင်းအမခံခြင်းမပေးဘူးလားကဲဘုန်းကြီးတို့ဒီကနေ့ လောကမှာစီးပွားရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေရှိတယ်။ကိုထုတ်လုပ်တဲ့ပစ္စည်းကိုကိုယ့်ဟာကိုယ်အာမခံချက်ပေးရလားမပေးရဘူး။မိမိကိုစေဝါကြီးကြော်ညာလေးကြည့်ပေါ့မီဒီယာကနေပြီးစေဝါကြော်ညာနေတဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့ဒီစေဝါကိုမိဝဲသုံးစွဲတဲ့ပုဂ္ဂိုလ်ဟာဘယ်လိုယောဂဘယ်လိုဝေဒနာတွေကြောက်ကင်းနိုင်ပါလဲ။အာမခံချက်မပေးဘူးလား။ ဟောဒီခေကပလင်းစားလိုက်ယုံနဲ့ဒီခေဘလောက်စားလိုက်ယုံလေးနဲ့ကြောက်ပြင်းနိုင်ပါလေ96ပါးသောယောဂဝေဒနာတွေကြောက်ပြင်းနိုင်ပါလေစသည်ဖြင့်အဲ့လိုကိုယ့်ရဲ့ထုတ်လုပ်တဲ့ပစ္စည်းကိုကိုယ့်ဟာကိုယ်အာမခံရပေးတယ်လို့ပဲအခြားအခြားထုတ်လုပ်တဲ့ကုမ္ပဏီလုပ်ငန်းရှင်တွေကလည်းပဲမိမိတို့ရဲ့ဆောက်လုပ်ရေးပစ္စည်းဆိုဆောက်လုပ်ရေးပစ္စည်းဟာဘလောက်အာမခံကျဲအဲအခုဆိုရင်ဘုန်းကြီးတို့ယောဂီများဟို စက်ကလေးတွေနဲ့ဆက်လို့ပေါ့နော်ခွန်ယူဒီမှာ electronic ဆိုတဲ့စက်ကလေးတွေနဲ့ဆက်လို့ဆိုရင်ဟောဘယ်နှစ်နှစ်ကိုပစ္စည်းကိုရဲရဲဝံ့အမခံချက်မပေးဘူးလားအဲ့ဒီလိုပဲခွန်ယူတို့မြတ်စွာဘုရားဟာလည်းသူဟောတဲ့တရားသူရဲရဲဝံ့ဝံ့အမခံချက်ပေးတာလားအင်းခိုင်မာဝန်ခံချက်နဲ့ဓမ္မစက်ကိုဟောခဲ့ပါ ငါဘုရားရဲ့တရားကိုအားထုတ်လို့ရှိရင်အလွန်ကြာရင်မင်းတို့ခုနှစ်နှစ်ပါကွာဉာဏ်ထက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပါကွာလို့ဟောဝန်ခံချက်ပေးသလားမပေးဘူးလားတကယ်ဝန်ခံချက်ပေးပြီးတော့ကိုဟောခဲ့တာဒါကြောင့်ဘုန်းကြီးတို့ဒီဗုဒ္ဓဘာသာဝင်ဖြစ်တဲ့ကျောင်းကြီးတော်ရှင်များတကယ်နိဗ္ဗာန်ကိုသာလူလာတဲ့နိဗ္ဗာန်ကိုသာယူခြင်းရခြင်းရောက်ခြင်းလေဆိုရင်ဘာယုံမှဘာတန်တရားမှမရှိပဲနဲ့ဝင်ရောက်ပြီးကြိုးစားအားထုတ်ဖို့မလိုဘူးလား နိဗ္ဗာန်လိုသူမယုံမှနဲ့ရပရာကိုယုံကြည်ကတတိပဋ္ဌာန်ကိုတန်တံအညာပွားစီယာတို့ပွားစီမနိဗ္ဗာန်ရ မုတ်ချငြိမ်းမှကဲတကယ်နိဗ္ဗာန်ကိုသာမျက်မှောက်ပြုလို့တွေရလို့တွေတကယ်ဆင်းရဲငြိမ်းလို့တွေဆိုရင်မြတ်စွာဘုရားပေါ်မှာယုံယုံကြည်ကြည်နဲ့ဘုန်းကြီးတို့ဒီတရားတွေယူဆအားထုတ်ရင်တကယ်ဆင်းရဲမငြိမ်းနိုင်ဘူးလားကဲပစ္စည်းကိုသုံးဆွဲတယ်ဆိုရင်သုံးဆွဲနေကြသုံးဆွဲတတ်တဲ့ပုဂ္ဂိုလ်တွေကဩဒီကုမ္ပဏီကထုတ်လုပ်တဲ့ပစ္စည်းဆိုရင်တကယ်ကိုအမှန်ကန်ချက်ခိုင်ပါလေအမှန်ကန်ချက်မှန်မှန်ကန်ကန်ဖြစ်တယ်သူ ပစ္စည်းကိုသုံးရင်သူအမခံထားတဲ့တဲ့သူတာဝန်ယူတယ်ဟုတ်တယ်မလားအဲလိုတာဝန်ယူထားတယ်ကိုယ့်ဟာကိုယ်အမခံထားတယ်တာဝန်ယူတယ်အခုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းသူဟောတဲ့တရားသူထုတ်လုပ်လိုက်တဲ့တရားကိုအမခံတာဒါတော့အထုပ်ပါကွာဒါတော့ကြိုးစားပါဒီလိုကြိုးစားရင်မင်းတို့ဒီလိုရနိုင်ပါလေဆိုတာကိုရင်းရင်းဝန်းအမခံချက်ပြီးပြီးဟောခဲ့တယ်အဲ့ဒါကိုမိမိတို့ကယုံကြည်ကြည်နဲ့သာကြိုးစားပြီးတော့ ဝင်ရောက်အားထုတ်လိုက်တယ်ဆိုပါရင်ဘုန်းကြီးတို့ယောဂီများအထက်နဲ့တည်းသာတာနောက်ဆုံးအောက်မဲ့အောက်ဖို့လေးဖြစ်တဲ့သောတပတ္တိမဉ္ဇဏ်ပူညာလောက်ရမယ်ဆိုရင်ကိုပဲကိုယ့်အတွက်အရှုံးပေါ်သလားအမြတ်ထွက်သလားအပေဆင်းရဲတုံးမှသုတ်ပါပြီဗျာမြတ်ထွက်ပါသာသနာတော်နဲ့တွေ့ရပြီနတ်ပါလူဘဝမှာလူဖြစ်ရပြီနတ်ပါပြီကိစ္စလည်းပါအောင်ဆိုတတိပဋ္ဌံဓမ္မစေကို ဝခံခြင်းနဲ့ဒုမြတ်စွာဟောမိဘုံမှာထိုတရားကိုဖြစ်ပွားစေတဲ့ရှင်လူမှာအလွန်ကြာလေးခုနှစ်နှစ်နဲ့ယဟန္တာဖြစ်နိုင်ပါ ဆွဲမှုကြံတောင်းနာကံလောက်တော်ဆယောင်မဲတဲ့ဒီကံပါမြန်သူဆိုလျင်ခုနှစ်ရက်နဲ့ထိုခိုမကိုရနိုင်ပါရင်ခိုင်မာဝန်ခံရက်နဲ့ ဓမ္မတကူဟောခဲ့ပါဒီမြတ်စွာဘုရားကလည်းရင်းရင်းဝန်းဝန်းဟောတယ်လို့ပဲဘုန်းကြီးတို့ကျေးဇူးတော်ရှင်မန္တိဆရာတော်ဘုရားကြီးကလည်းမြတ်စွာဘုရားဟောတဲ့ဒီတိပ္ပံတရားတွေကိုဟောတဲ့အခါမှာတကယ်ကိုရင်းရင်းဝန်းဝန်းမြတ်ကျေးဇူးတော်ရှင်မန္တိဆရာတော်ဘုရားကြီးကလည်းဟောရဟောခဲ့တာပါတကယ်အာမဆန်ရပြီးခဲ့ပါဆရာတော်ဘုရားကြီးတဏှာမှာဟောကြားထားတဲ့တရားစကားလေးကိုဘုန်းကြီးတို့လေ့လာကြည့်ပါ ဒါတော့ဘုရားကြီးကပြောလိုက်တာကပါလေဘုန်းကြီးကမိမိတူတဲ့ချင်းချင်းသဘောကျတာတွေကိုဟောနေတာမဟုတ်ပါဘူးတဲ့တတိယောဂီ၄50ယောက်လောက်တရားတွေ့နေုံနဲ့လည်းဟောနေတာမဟုတ်ပါဘူးတဲ့ယောဂီညာပေါင်းများစွာဒီအတိုင်းတရားတွေ့နေကြပြီယခုလည်းအချို့တွေ့နေနေစဉ်ဖြစ်နေကြတယ်ဒါကြောင့်ဘုန်းကြီးဒီတရားတွေကိုဟောနေတာပါ ရင်းရင်းဝုံးဝုံးဗျကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကလည်းအမှတ်ခံချက်ပေးပါဘယ်တရားမှလဲဆိုဝိပဿနာအခြေခံတရားတော်ဆိုတဲ့စာအုပ်စာမျက်နှာ134မှာရှိတယ်ဆရာတော်ဘုရားကြီးကရင်းရင်းဝုံးဝုံးသူလည်းအမှတ်ခံတာဘုန်းကြီးတစ်ပါးလည်းသဘောကျတယ်ဒီတရားဒီလိုဟောနေတာမဟုတ်ပါဘူးတပည့်၄50ယောက်၄လောက်နဲ့တွေ့သွားလို့ဒီတရားကိုခေါ်နေတာမဟုတ်ပါဘူးလေဒီတရားတွေအားလုံးကိုရာပေါင်းများစွာတရားတွေတွေ့နေကြပါပြီ ။ဒါကြောင့်ဘုန်းကြီးတို့ဒီလိုဟောနေခြင်းဖြစ်တယ်ဆိုတာကိုရင်းရင်းဝုံဝုံအမှတ်ခံကြပေးတယ်။မြတ်စွာဘုရားရဲဝံ့တယ်လို့မြတ်စွာဘုရားရဲ့တတိသားမြတ်စွာဘုရားဟောထားတဲ့တရားကိုဆက်ပြီးတော့ကိုယ်တိုင်လေးကိုယ်ရဲ့ဉာဏ်မြင်ပေါက်မြောက်အောင်အားထုတ်ပြီးတော့ကိုယ်တိုင်ဟောကြားနေတဲ့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးနဲ့ရင်းရင်းဝုံဝုံအမှတ်ခံချက်ပေးသလားမပေးဘူးလား။အမှတ်ခံချက်ပေးပြီးတော့ကိုရဲဝံ့ဟောနေတာ။ဒါကြောင့်ဘုန်းကြီးတို့လည်းဒီမြတ်စွာဘုရားဟောထားတဲ့တရားဒေသနာတော်အတိုင်းနဲ့ ဒီတရားကိုတကယ်ကြိုးစားတကယ်အားထုတ်အားထုတ်လို့ရှိရင်ဉာဏ်ပညာချက်နဲ့လို့ကတော့ဘာမှကြာရှည်စွာအားထုတ်စရာမလိုဘူးဘုန်းကြီးတို့ယောဂီများချက်တူတူလေးနဲ့ပဲရပိုင်းလေးမျှနဲ့ပဲဘုရားသဘောကြီးတွေ့တယ်မလားမတွေ့နိုင်ဘူးလားဒီခိုင်မာဝန်ခံချက်နဲ့ဓမ္မစကိုဟောခဲ့ပါ နိဗ္ဗာန်လိုသူမယုံမှနှင့်မြတ်ဗျာကိုယုံကြည်ကတတိပဋ္ဌာန်ကိုတန်တံအမြန်ပွားစီယာသို့ပွားစီမှနိဗ္ဗာန်ရ မုတ်ချငြိမ်းမှဒီဝန်ခံချက်မိန်ဝန်တော်လေးကိုတော့ကိုကြီးတို့ယောဂီများရသွားရင်လွတ်ရသွားရင်ပိုကောင်းတာမရနိုင်တော့မှအခုဘုန်းကြီးကနောက်ထပ်တစ်ခေါက်ချပေးမယ်အဲ့ဒီတစ်ခေါက်ကိုမှတ်မှတ်သားသားလေးလိုက်ဆိုပြီးတော့နှစ်ခေါက်ဘုန်းကြီးတို့ယောဂီများပြန်ပြီးတော့ဆိုကြရအောင်နော်တတိပဋ္ဌာန်ဓမ္မစက်ကိုတတိပဋ္ဌာန် ဝခံခြင်းနဲ့ဒုမြတ်စွာဟောမိဘုံမာထုတရားကိုဖြစ်ပွားစေတဲ့ရှင်လူမာအလွန်ကြံလျင်ခုနှစ်နှစ်နဲ့ယဟန္တာဖြစ်ဖြစ်နိုင်ပါ ဆွေးမှုကြံတောင်းနာကံလောက်တော်ဆယောင်မေတဲ့ဤကံပါဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ထိုဖို့မကိုရနိုင်ပါထိုဖို့မဲ့ဆိုတာအရတမဲ့အရတဖို့အနာဂါမိမဲ့အနာဂါမိဘုရားကိုဆိုတာ ဉာဏ်သူဆိုလျင်ခုနှစ်ရက်နေထိုဖို့မကူရနိုင်ပါရှင်ရင်ခိုင်မာဝန်ခံခြင်းနဲ့ဓမ္မစကုဟောခဲ့ပါနိဗ္ဗာန်လိုသူမယုံမှနဲ့ မြတ်ဘုရားကိုယုံကြည်ကသတိပဋ္ဌာန်ကိုတန်တံအမြန်ပွားစီရာဒုပွားစီမှနိဗ္ဗာန်ရမုတ်ချငြိမ်းမှာဒီဆိုကြရအောင်နော် တိပဋ္ဌာန်ဘုမထုတရားကိုဖြစ်ပွားစေတဲ့ရှင်လူမှာလွန်ကြလျင်ခုနှစ်နှစ်နဲ့ရန္တာဖြစ်ဖြစ်နိုင်လားဝိမုဉ္ဇံတောင်းနာကံလောက်တော့ ခယောင်နေတဲ့ဧကံပါဉာဏ်တို့ဆိုလျင်ခွန်နှစ်ရက်နဲ့ဘုဘောမဲ့ကိုရနိုင်ပါရေခိုင်မာဝခံခြင်းနဲ့ဓမ္မစကိုဟောခဲ့ပါနိဗ္ဗာန်လိုသူမယုံမှနဲ့မြတ်ဗျာကိုယုံကြည်ကား တတိပဒံကိုသန္တံအမြန်ပွားစီယာဒုပွားစီမနိဗ္ဗာန်ယမုတ်ချငြိမ်းမှာ ကယ်အမှားခံခြင်းဝန်ခံခြင်းသိပြီးတော့ဘုဝေဒီတရားကိုဟောရတယ်။အဲတော့မိမိတို့ကလည်းဒီတရားတော်ကိုတကယ်သာယုံယုံကြည်ကြည်နဲ့ဗလငါးပါးဘုံငါးပါးဥသိပြီးတော့ကြိုးစားမယ်အားထုတ်မယ်ဆိုပါရင်ခုမြတ်စွာဘုရားဝန်ခံချက်ပေးတဲ့အတိုင်းပဲတရားအသိဉာဏ်လူတွေရနိုင်သလားမရနိုင်ဘူးလားညာဘလောက်တိအောင်လဲဆိုမြတ်စွာဘုရားကအလွန်ကြာရင်ဘလောက်တယ်လဲအမခံကြတာ9နှစ် တကယ်တော့ဉာဏ်ဖြည့်မြင့်တဲ့ပုဂ္ဂိုလ်များပါရမီပြည့်စုံတဲ့ပုဂ္ဂိုလ်များဆိုရင်ဘယ်လောက်တယ်လဲခုနှစ်ရက်ပင်အားထုတ်ခုနှစ်ရက်အားထုတ်ရင်အဲ့ဒီပုဂ္ဂိုလ်ယဟန္တာဖြစ်အောင်မဖြစ်နိုင်ဘူးလားဒါကြောင့်တိက္ကတုဘိကဝေငါဓမ္မသောယောဤကိုတိဘိကဝေမိသတ္တရောတတိပဋ္ဌာနေဣဝံပါဝေယံသတ္တံတတ္တဒိနံဖလနံအိညတရံဖလံပါတိကိခံဒိဋ္ဌိဝဓမ္မေဣညာတတိဝဥပါရိတေတေနာဂာမိတံ ဧကဝေယံတော်များဟူจิตတို့ယောဂီကိုယ်စီမန္တကြီးတစုံတယောက်သောပုဂ္ဂိုလ်သည်ဣမိတတ္တရောတတိပဌာနေကာယဝေဒနာသိတ္တဓမ္မဆိုတဲ့တတိပဌာန်တရားတို့ကိုဧဝံဤငါဖရာဟောကြားအပ်ပြီးတော်နိအားဖြင့်တတ္တဟံခုနှစ်ရက်တို့ကာလပတ်လုံးဘာဝေယဖြစ်စေပွားစီညာဟံဧဝံတတိဤသို့ဖြစ်ပွားစီလျင် တတတို့ပွားများအားထုတ်တဲ့ပုဂ္ဂိုလ်အားဒေတိဝဓမ္မိမြေမောက်ဘဝ၌ဖြစ်လျင်အညာဝအရဟတဘူကိုဖြစ်စေသတိဥပါရိသေသေဥပါဒံအကျွင်းအကြံရှိနေသေးလျင်အနာဂမိတဝနာဂမိပုဂ္ဂိုလ်ဖြစ်စေဒွေနဗလနာဤနပါသောပုတို့တွင်အညာတရာဗလနာတပါပါသောပုဂ္ဂိုလ်ပါတိကေကံ မချွန်ဧကမှဖြစ်မြူယုံကြည်အားသာပိသေအဖြစ်တို့လာအပ်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း